ကျေးဇူးတော်အရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီး အမရပူရမြို့မင်္ဂလာ ရိပ်သာဓမ္မယုံကြီးဘော်တွင်9ရက်2လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သော အာဂုထိုက်သောမဲ့ခင်ဖောင်ကို ဖွဲ့ထားရန်တရားတော်ဆိုတဲ့အလုတ်သုံးလုတ်ကိုဒကာဓမ္မတွေလုံနေကြတယ်ဆိုတာသိနေပြီတရားလည်းနာကြတယ်တရားလည်းအထုတ်ကြတယ် ကာယကံဝစီကံမနောကံတွေလည်းမကောင်းတဲ့ကံတွေတားမြစ်ပြီးဒီကလာစီးဆောင်ပြီးဒီကလာနေကြတယ်ဆိုတာလည်းသိကြပြီဒါတွေဘာအကျိုးငှာတရားဓမ္မတွေနေကြထိုင်ကြပါလိမ့်မလဲလို့မေးတော့ဩကိုးစားရရှာကြတာကိုဒိဗ္ဗကဒါပဲရကိုးစားရအထာရရှာကြတာပဲအဲ့ဒါကြောင့်ဘုရားသခင်ကိုရမကြီးကလည်းအင်္ဂုတ္တပါဠိတော်မှာ သနာထာဘိက္ခွေဝိရထမာအနာထာအနာထာဘိက္ခွေဒုက္ခံဝိဟရတိငါ၏ဖြစ်သားပြီများတို့ကိုယ်ကိုယ်ရာအာထာယလုတ်ပြီးဒီကလာကိုယ်ကိုယ်ရာအာထာယရှိပြီးဒီကလာနေကြပါကိုယ်ကိုယ်ရာအာထာယမရှိဘဲနဲ့မနေကြပါနဲ့ကိုယ်ကိုယ်ရာအာထာယလုတ်ပြီးဒီကလာနေကြပါ ကိုယ်ကိုယ်ရအထာရမရှိဘဲနဲ့မနေကြပါနဲ့ကိုယ်ကိုယ်ရအထာရမရှိဘဲနဲ့နေကြလို့ရှင်ပြမင်းတို့ဆင်းရဲလိမ့်မယ်လို့အင်္ဂုတ္တပါဠိတော်မှာဟောထားတယ်ဒါကြောင့်တရားဓမ္မတွေနေတိုင်းလုပ်နေတာဘာပါလိမ့်မလဲလို့မေးထုတ်တော့တရားနာရလဲကိုယ်ကိုယ်ရအထာရရှားနေကြတရားထုတ်တယ်လဲကိုယ်ကိုယ်ရအထာရရှားကြတယ် ကာယကံဝစီကံနဲ့မနောကံတွေရှိခဲ့ကဲ့သို့မလွန်ကျူးပဲနဲ့စောင့်ရှောက်ပြီးဒီကလာနေကြထိုင်ကြမှုပါလေ။ဩကိုယ်ပဲအားထားရရှားနေကြတာပဲဆိုတော့ဩတရားဓမ္မတွေအမျှော်မြင်ကြည့်လို့ဒီလောက်လုဖြစ်တာကိုဆိုတဲ့ဥစ္စာတရားကျွဲတို့တရားသစ်တို့သိကြသွား။အမျှော်မြင်မရှိတဲ့ပုဂ္ဂိုလ်များကြတော့ကိုယ်ပဲအားထားရမရှာတော့ဘူး။ မရှာတော့ဘယ်နဲ့ဖြစ်နေတုံးဆိုလို့ရှိရင်ဖြင့်သေပွဲဆိုတာကြီးကလူတိုင်းနဲ့ဆက်ဆက်သေပွဲဆိုတာကြီးကအဲ့ဒီခါကျတော့လူတိုင်းနဲ့ဆက်ဆံတာကြတော့ကို့မှာကိုးကွယ်ရအထရက လုံးမထားတော့ဟိုးဗယမရာကြီးတခါတည်းဖြစ်ပြီးမျက်စိမျက်နှာပြက်ပြီးဒီကလာဘာဆွဲရတော့မလို့ဘာကင်ရတော့မလို့လို့ဘာပဲအကွရရှားတော့နတ်ပဲအကွရမလား ဘုရားပဲအာကိုရမလားတရားပဲအာကိုရမလားကိုယ်ဘာသာကိုယ်အယူလိုက်ပဲအာကိုရတော့မလားဆိုတော့တခါလဲအဲ့ဒီကြမှာရှာတော့လေလူရင်းကမတွေ့ပဲနဲ့ဘယ်မှမဆွဲမိမကင်မိပဲနဲ့တခါကျရင်ဗျံပရာမျောရမြုပ်ရတဲ့ထဲရောက်ပါအဲ့ဒါဘုန်းကြီးတို့ဓမ္မတွေကိုယ်ကိုယ်ရအထာရရှာမထားတဲ့ပုဂ္ဂိုလ်ကြီးဖြစ်ရတဲ့အဖြစ်ပြက်ပဲလို့ဆိုလွဲပါ အဲ့ဒါကြောင့်ကိုယ်ွယ်ရာမရှိတဲ့ပုဂ္ဂိုလ်ကအလွန်ဆင်းရဲခြင်းဖြစ်ပါလိမ့်မယ်လို့ဆိုပြီးကိုယ်ွယ်ရာကိုဖြင့်လှုပ်ထားကြပါဆိုတော့ဘုရားကတိုက်တွန်းသနာတာဘိကဝေရထမာအနာထာအနာတာဘိကဝေဒုက္ခံဝိဟရတိကိုယ်ွယ်ရာအထာယရှားထားကြกว่า ကိုယ်ကိုယ်ရာအထရရှာမထားလို့ရှိရင်မင်းတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်ဆင်းရဲခြင်းနဲ့ပဲမြုပ်ခြင်းမျောခြင်းပဲသွားရလိမ့်မယ်ကွာအမှန်မှားပါလားအဲ့တော့ဒီဓမ္မတွေဘာလို့နေကြလုံးလို့မေးတော့တရားနာလည်းကိုယ်ကိုယ်ရာအထရလှုပ်ထားကြတယ်သဘောပါလားတရားထုတ်တယ်လည်းကိုယ်ကိုယ်ရာအထရလှုပ်ထားကြတာ ကာယကံဝစီကံနေစောင့်ပြီးဒီကလာနေကြထိုင်ကြသိခံပြီးဒီကလာနေကြထိုင်ကြတာလေဩဒါကိုယ်ဝေယအားထားရလုံနေကြတာပဲဒါဖြင့်ဒကာရမတို့ကိုယ်ဝေယအားထားရလုံနေတဲ့အလုပ်ကြီးတစ်ခုဟာအမတန်ဖိုးတန်တဲ့လို့အခုသမောကြီးတွေမှာသမောကြီးပြတဲ့အခါလူတွေကိုပေါ်စေနိုင်တဲ့ဘောတွေဘေးကချိတ်လာကြတမန်တွေတွဲလာကြ ဘယ်နဲ့ကြောင့်သမောကြီးကဘောရိနာယူလာပြီးတမန်တွေတွဲလာပါလို့ဦးကိုးဘွယ်ဟာအထာရလောက်တာသမောကြီးကြောက်ဆောင်လိုက်တဲ့အခါမီးလောင်တဲ့အခါဒါလေးတွေဘောလေးတွေစွတ်ပြီးရေထဲမှာခုန်ချအဲတမန်လေးတွေဖြုတ်ပြီးကြတာအဝေးမှာလော်သွားခတ်သွားဒါကိုးဘွယ်ဟာအထာရလောက်တာကြတယ်ဟုတ်တူပဲတဲ့ဒီဃာဓမ္မတွေယခုနေတိုင်းတရားနာပြီးနေတိုင်းတရားထုတ်ပြီးနေတိုင်းကာယကံဝစီကံတွေစောင့်ရှောက်နေကြတာ ကိုယ်ွယ်ဟာအထာရလှုပ်ထားကြတာမှန်ပါဘူးခေါင်းကကိုယ်ွယ်ဟာအထာမလှုပ်ထားပဲနဲ့နေတဲ့သမုတ်ပြတဲ့အခါဘောလည်းမပါလားကိုးစားရအဲသမန်လည်းမချိတ်လားကိုးစားရအထာရရှင်ဗယံမရာမျိုးဗယံမရာမြုပ်နားလိုက်မကန်လို့ဣစာဖြစ်ရမှာမဖြစ်ရဘူးအဲ့ဒါတွေစဉ်းစားကြည့်တော့မှဩတို့လုပ်တယ်လို့ဟာကိုယ်ွယ်ဟာအထာရလှုပ်နေတာပါလား ဆိုတာတကကျွဲတို့အားလုံးပေါ်လာတော့ပဲဒါဖြင့်ကိုယ်ဝေယအားထရရှားနေတဲ့နေ့ပဲလို့ဆိုလို့ရှိရင်မလွယ်ဘူးပေါ့ဗျာအဲ့တော့ကိုယ်ဝေယအားထရဟာလဲလှုပ်ထားကြလို့ဘုရားကဟောနိုင်ဟောထား냐တော့လဲဝါးတွေဝါးပေါင်ကြီးလှုပ်ထားမယ်ဟုတ်လားငပြောပေါင်ကြီးလှုပ်ထားမယ်ဆိုတော့လေ ကဲကိုသင်္ဘောပြဦးတော့ဒီဝါပေါင်ကလည်းလိုင်းလေဝဲခဲ့ရမှသူမခံနိုင်ဘူးဗယံပရာဇန်အာဟုတဲ့ပုဂ္ဂိုလ်ပြုတ်ပြက်သွားအောင်မြုပ်သွားအောင်သူဖြစ်နိုင်သေးတယ်ငပြောကောင်အာဟုတဲ့ပုဂ္ဂိုလ်လည်းလင်းငါခုနှစ်ရှိတယ်ငပြောကောင်ကရေရင်းနဲ့ဆွေကြီးပုတ်ပြီးဒီကလာအာဟုတဲ့ပုဂ္ဂိုလ်ကဗယံပရာမြုပ်မျောဆိုတာဖြစ်ရဘူးအဲ့တော့အာဟုကုသရအထာရှိအောင်လှုပ်ထားကြလို့ဆိုညာတယ်မပြက်တာလှုပ်ထားမှသူဟာအမှန်ရောက်မှာ ဘယ်လိုမှမှန်ရောက်မှာမပြတ်တာအလောက်ထားမှာမှန်ရောက်မှာဖြစ်ပြီးကာလနေတော့ခုတရားဓမ္မတွေလောက်ထားတာကအင်းဘာတွေများလောက်ထားကြပါလိမ့်မလို့လို့မဲတဲ့အခါကျတော့ကိုတပည့်တို့နေတိုင်းဥပဒနာရှုပါတယ်ဗျာဆိုတော့အိုးဓမ္မကင်ဆိုတဲ့ဖောင်ကြီးကိုမပြတ်နိုင်တာကြီးလောက်ထားမှန်ပါပါမဲခင်ဆိုတဲ့ဖောင်ကြီးမပြတ်နိုင်တာကြီးလှုပ်ထားတော့ဘုန်းကြီးတရားဓမ္မတွေမှာအော်လှုပ် လှုပ်လဲလှုပ်ထားနှံ့ပါပဲတယ်လှုပ်ထားတဲ့အတိုင်းလဲကိုးစားရအားထားရဖြစ်ပါပဲတယ်ဆိုတာကိုယ့်ဟာကိုယ်ပဲဝမ်းသာကြပါငကောလည်းကိုးစားရအားထားရလှုပ်ထားတယ်ထားတဲ့ထဲမှာလည်းအလုတ်ကလည်းတဲ့နေပြန်တယ်တခါကျွေးမတဲ့ဘူးလားတခြားသောဝါဘောင်တို့လိုအဲငပြောဘောင်တို့လိုပင်လယ်ထဲမှာပြက်တဲ့အခါကိုးစားရအားထားရကိုကနားမလဲလို့လှုပ်ထားပြီချမန်သူတို့ကလည်းရပိုင်းခိုင်ကြတွေဖြစ်နေတော့ အဲခဏပဲအာကိုပြီးခဏပဲမြုပ်ချင်းမျောချင်းဘက်သို့တက်ရောက်သွားရတယ်ဆိုတာလဲညင်းနေဖို့မလိုတော့အခုတော့ပြန်လောက်ထားတာကနိယမတရားကြီးတမ္မတနိဒာဓမ္မလို့ဓမ္မသင်္ဍီပါဠိတော်မှာဟောထားတဲ့အတွက်မပြုတ်မပြတ်နိုင်တဲ့မဲ့အလုပ်ကြီးမဲ့ခင်ကြီးခိုင်မြဲတာကြီးကလုတ်ပြီးဒီကလာထားလိုက်တဲ့အတွက်ဩတို့ဖြင့်ဘာမှပူစရာမရှိတဲ့အထက်တို့လုတ်တာကလည်းအလုတ်မှန် မှန်တဲ့အလုပ်ထဲမှာလဲသံမြင်ညအာကိုရလှုပ်ထားတာမဟုတ်အကြီးကျယ်ခိုင်မြဲတာကြီးကလှုပ်ထားတော့တို့အတွက်ဖြင့်ဘာမှပူဇော်မရှိဘူးလို့ဆုံးဖြတ်ချက်ချကြပါဒီတရားကအထုပ်ပါဘာမှပူဇော်ပင်ဇော်မရှိပါဘူးဆိုတာလေးစားစွာနဲ့မှတ်ပါသဘောကျအခုတရားဓမ္မတွေမသိသေးတဲ့တရားဓမ္မတွေတော့ကိုအားကိုခွန်လေးအားကိုကိုအားကိုခွန်လေးရှင်ဘာပူဇော်ရှိဆုံးกว่า ကိုသွားနိုင်လာနိုင်ဘာပူရရှိသတုံးกว่าဆိုတော့တော်ကြရီဝါကောင်နဲ့တူငပြောကောင်နဲ့တူတဲ့ခန္ဓာကိုယ်ရောအိုမင်းရင်ရောပြီးပျက်စီးပြန်အဲအားကိုတဲ့လူပါတခါလဲဒေါမနသာတွေဖြစ်ပြီးဒီကရဒုက္ခမရောက်ပါဘူးအဲအားကိုတာကအားကိုလွဲပြန်တော့လေတခါကျွေးနင့်နာတယ်ဗျာအခုတော့ဘုန်းကြီးတို့ဒကာဓမ္မတွေအားကိုတဲ့အားကိုလုံးကဆရာဘုန်းကြီးကခေါင်းဆောင်ပြီးဒီကရဘာမှအားကိုလိုက်တယ်ဘယ်မှစစ်ဖဲဆိုတာကို သေးသေးရှားရှားကျွတ်တို့သည်သိထားနှင့်တဲ့တွေ့အခိုးရရှားတဲ့အထက်မှာလေအမှန်နဲ့တွေ့ပြီးအမှန်နဲ့လှုပ်ထားမှုကြုံသောကြောင့်ဩတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်တေဖို့တံပါလားဆိုတော့ဆိုပေါ်လာပေါ်လာတာဘယ်နဲ့ကြောင့်ဒီလောက်အာဟုအာရရဲတင်းတင်းပေါ်လာပါလိမ့်ကုန်ဆိုတော့ ကလျာဏမိတ်တာဆိုတဲ့ဆရာကောင်းနဲ့ပေါင်းပြီးတော့အာကိုရခိုင်မြဲတာကြီးလုတ်ဖြစ်တာဘူး။နမလို့ရှင်ဖြင့်ဆရာအဲသီလလေးတော့အာကိုလိုက်ပြန်သူတည်းရောက်တော့ပြန်ပြ။အဲဒါနာလေးတော့အာကိုလိုက်ပြန်လဲအဲသူတည်းတော့ရောက်ပြီးအဲပြန်ပြ။အခုတော့ဖြင့်ဒါနသီလလုတ်ပြန်လဲမက်ကင်ဆိုင်အောင်လုပ်နေကြတယ်။ဒါနသီလလုတ်ပြန်မဲ့ဒီဃာရမတွေရိုးရိုးမှမဟုတ်တော့ပဲ ဝတ်မှထွက်ဖြိုးဆိုတော့ဒုက္ခဝမှာကျွတ်ရှင်တဲ့ညာနဲ့လွိတော့မခင်နဲ့လုဖြစ်သီလဆောက်တည်ပြန်တော့ဝတ်မှကျွတ်ရှင်လို့ဆောက်တည်တဲ့သီလဖြစ်ပြီးကြလားနေသောကြောင့်ဝတ်ကိုမြင်တာကညာညာဆိုတာကမခင်ဆိုတော့ဒါနလုတ်ကြံမခင်ဖောင်တည်မိသီလဆောက်တည်ပြန်မခင်ဖောင်တည်မိမခင်ကျေးဇူးတရားကြီးလုံးမိ အင်းတခါတခေရန်ခန္ဓာကိုအဖြစ်ပြနှိစ္စတွေရှုလိုက်ပြန်တော့လေအဲမဂ္ဂင်ပေါင်းကြီးကလည်းအစ်စ်ဖြစ်ပြီးဒီကလာလာပြန်တော့ဩမမြုပ်နိုင် မမျောနိုင်ပဲဘယ်ဝဲဘယ်ခရက်မှလည်းမနှောက်ရှက်နိုင်တဲ့တို့ဆံတဲ့ဖောင်ကြီးအထက်သို့ဆံတဲ့ဖောင်ကြီးနိဗ္ဗာန်တောင်ကအရောက်ပို့နိုင်တဲ့မဂ္ဂင်ဖောင်ကြီးကိုးစားရအထာရအလုတ်ကိုလှုပ်ထားတာဒီကလျာဏမိတ်တသူတော်ကောင်းနဲ့ပေါင်းမိလို့ ဒကာဓမ္မတွေစိတ်ချရတဲ့အလုပ်ကြီးဖြစ်နေတာဆိုတာဒကာကျော်တို့ဒကာသစ်တို့သိချာမှတ်ပါဒီလိုဆရာကောင်းသမားကောင်းတဲ့လွဲချော်ပြီးဒီကလာနေတဲ့ပုဂ္ဂိုလ်တွေကြတော့ဝါပေါင်ရင်လည်းသူအာကုရှင်အာကုလိုက်မပြောဖောင်ရင်လည်းအဲအာကုလိုက်တဲ့အခါကျတော့မြဲပါသလားခိုင်ပါသလားလို့အမေးထုတ်လိုက်တဲ့အခါသူ့ရဲ့ပိုင်းနဲ့သူပဲပြည့်ရအောင်နေဆဖြစ်နိုင်ပါရဲ့လား ဒါအောင်လို့ရိပ်မိဒါဖြင့်ဩဘုရားခင်ကိုရမကြီးကြီးဘယ်နေရာမှာရှာမတွေ့တာဒီကားလို့ရှင်ခိုင်မြဲတဲ့အချိန်ရောက်သွားလို့ပဲခင်ငါဝါလူသဲစုကဘုရားတွေတခုမှကျွတ်တော့ဒီခုရှာလို့မတွေ့တာဘယ်နဲ့ကြောင့်ပါလိမ့်မလို့ဆိုတော့ဟိုနေရာဒီနေရာတန်နေရာလဲနေသေးရင်တွေ့ကြအောင် ဟိုမြုပ်ဒီမျောဆိုရခြင်းတွေ့ကြအောင်မှာပဲသူတော့ဟိုမြုပ်ဒီမျောဖြစ်နေရှာမတွေ့တယ်ပြောဩခိုင်မြဲတာကြီးရတာတော့ခိုင်မြဲသလိုဖြစ်နေကြပါဘောလားခိုင်မြဲတဲ့နေရာမှာပဲခိုင်မြဲသလိုနေကြဘောဆိုတဲ့အဓိပ္ပာယ်ဟာရှင်းတယ်မရှင်းဘူးလားအဲ့ဒါကြောင့်ဗျာဓမ္မတွေကိုယ်ရေးဟာဘလောက်ကြောင်ခိုင်လုံနေတယ်ဆိုတာတကားကျွဲတွေးလေဟုတ်တယ်တနည်းအားဖြင့်လည်းသူများပြောလားဆိုတော့ကိုယ့်ဟာကိုယ် လောဘဒေါသမောဟပါတာလေးထောက်ကြည့်လိုက်လောဘဒေါသမောဟပါတာလေးထောက်ကြည့်လိုက်ရှင်မက္ကင်တတ္တိကြောင့်သူပါတာအဲ့ဒါလေးထောက်ကြည့်လိုက်ပြန်နေတာအော်မက္ကင်တကူတည့်ကြီးပါလားဝိပဿနာရှုတဲ့မက္ကင်ဟာလောဘဒေါသမောဟဒီဥသောအငြင်းကြီးတွေကိုပါအောင်ပေါက်အောင်လုပ်နိုင်တဲ့စွမ်းရည်တတ္တိရှိတော့ဒကာတက်တို့ဒကာအောင်တို့ရေ သူထမြောက်လို့ဟိုဟာတွေပါတယ်သူထမမြောက်ရင်အဲ့ဒီတွေကတို့မှာဖြင့်ကိုးစားရတာမရှိတဲ့လူဘိန်းလူကြံလူအလူနာတွေကလာလို့မေးလိုက်တဲ့ခါကျတော့မှဩညံပါလို့ခေါင်းဆောင်ကောင်းနဲ့တွေ့တဲ့အတွက်ကိုးစားရအထာရခိုင်မြဲတာကြီးလုံးမိရတာဟာတဲထူးခြားပါလားဆိုတာတွေးတိုင်းပေါ်လာမှန်ပါပါ အဲ့ဒါဘ누구ကြောင့်လုံးလုံးမဲတဲ့အခါကျတော့အာထရလုံးမိတာသူတော်ကောင်းတွေဟုသောကလျာဏမိတ်တာနဲ့ပေါင်းမိလို့ဒီအလုပ်ကြီးကလုပ်ဖြစ်ကြတာဟုတ်ကိုယ်အိမ်မှာကိုနေလို့မရှာမမိတဲ့ပုံကောင်မှာဒီလုပ်လုပ်ဖြစ်ဖို့တခါကျွယ်မရှိဘူးဗျ။ခိုင်းတာဖြင့်ဒကာဓမ္မတို့ကိုယ်စားရအားထားရအစ်ဟာမက်ခင်ပဲဆိုတာပြန်သိကြပါလား။သိပါပါဗျာ။ သူရှိတယ်မရှိတယ်ကိုမဲ့ခင်ကတို့လုံလောက်ဗလားမလုံလောက်သေးဘူးလားဆိုတာကိုယ့်ဟာကိုယ်ကဲခတ်ချင်လို့ရှိလေတကအောင်လွယ်တယ်နော်လောဘမေးကြည့်လိုက်အရင်တည်းနဲသလားလို့မေးကြည့်ရင်အော်ဒါနဲသွားတယ်ပူရရှိတာအရင်တော့ပူသေးသလားလို့ကြည့်လိုက်စမ်းနဲသွားတယ်အင်းဒါမဲ့ခင်ဖောင်မထမြောက်နေလို့ပဲဒေါသဖြစ်ရခြင်းအသိပိဒေါသဖြစ်မိသလားခဏနဲ့သိမ့်နိုင်သလားလို့ကြည့်လိုက် အဲဒါမကင်ဖောင်ကြီးအထမြောက်မှုကြောင့်သူသိနေတာမကင်ကဒီဟာတွေစစစစပြီးဒီကလာပါပါပါပါသွားအောင်လှုပ်လိုက်တဲ့အတွက်ဤကဲ့သို့သောဖောင်ကြီးဒီဃာရမတို့အထမြောက်နေမှုကိုကိလေသာပါတာကတက်တဲ့ခံသွားရှင်းညအခုဒီချိန်ဒီနာရီဆိုဒီဃာရမတွေရှေးကလို့ဆိုလို့ရှင်ထမင်းချက်ချင်းဖျက်ဈေးဝယ်ချင်းဖျက်ရောင်းလို့ဝယ်လို့ကဒီချိန်စကန်းသိမ့်နေတဲ့အချိန်မဟုတ်ဘူးဖျက် အစရှိနေကိလေသာဒုထုတုံးကတော့ကိလေသာသံကြီးထွက်လာတာပဲဘာသံတွေထွက်လာကိလေသာသံတွေကြီးပဲထွက်ပြီးဒီကရမအားဘူးအဲဒီချိန်လေးပဲရတော့ရကမို့သွားနေရတယ်လာနေရတယ်ဆိုတော့ကိလေသာဓာန်ရက်ပြီးပြီးအာကိုရတော့ရှာတာပဲအာကိုရဘာရှာတော့ဆိုစက်ကူရှာတာအာကိုရဘာရှာစက်ကူကနေပြီးကြီးစက်ကူလေးမြန်လာတဲ့အခါတိုက်ကလေးအာကိုရလုံးလိုက် ရွှေလေးအကုရလုပ်လိုက်ကားလေးအကုရလုပ်လိုက်လုပ်လိုက်ပြန်တော့ကျသံတော်မနာဖြစ်တိုက်လုပ်ပြန်ငရင်လာတဲ့ခါပျက်စီးလို့သွားပြန်ရင်အကုရစမုတ်တာတွေလုပ်နေတော့တော်ရကြကြလိုက်ဖြစ်ရင်ပြန်เจ้าမင်းညင်းလို့ဆုံးရတယ်နဲ့မိတော်လို့ကုံရတာနဲ့ပြောက်ပြက်တာတွေကြီးပဲအကုရမိတော့ဩဖခင်ကသောနာထာဘိက္ခေဝိရဒမာနာထာအာကိုရအစစ်ခိုင်မြဲတာရှာကြရှာကြဆိုတာသူရှာထားတာတွေကရင်ကိုပက်လက်ကြီးတွေ့ရတာပါလား ချထားလိုက်ချွတ်ရမ်းသွားလို့ဖောက်ပြန်သွားလိုက်အင်းတော့ကြာအကုရကနေပြီးဒီကလာကိုယ်နှိမ့်ဆက်လိုက်ကြကြွယ်ဓာရီတွေ့ဒါလေးကြောင့်သာအကုလိုက်အင်းတော့ကြာတေးလေးဖြစ်လို့တော့ကြာကြလို့ရှင်ဖြင့်မမသူတော်လေးနဲ့ပေါင်းလို့ပြည့်စည်သွားတယ်နဲ့တော့ကြာရင်ကိုယ်ပဲလည်းမိန်ပါလေဖြစ်ရအင်းအကုရကမမှန်တော့လေအကုရမှန်တဲ့ပုဂ္ဂိုလ်ကကိလေသာပါလို့တနေ့ဖြာစိတ်ချမ်းသာလက်ချမ်းသာနဲ့ အင်းသေပါလေကျွတ်တို့မကြောက်တော့ပါဘူးကျွတ်တို့ဘာကြောင့်မကြောက်တော့ကျွတ်တို့ကလာရကလေးကမြဲသွားပြီတနည်းအားဖြင့်လည်းသွားเสียကိုမရှိတော့ဘူးဒီကတည်းချမ်းသာရာအစ်တာနေဖို့ပဲရှိတော့တယ်ဆိုတဲ့ဥစ္စာဒါတွေကြတော့ပြုံးလို့ပေါ့ဗျာမှန်ပါဗျာကဲဒါဖြင့်ဓမ္မတို့ဘုရားမှားတာဩကိုယ်ွယ်ရာအားထားရာရှိပြီးနေကြဇံပါ ကိုယ်ကိုယ်ရအားထားရလွတ်ကင်းပြီးဒီကရာမနေကြပါနဲ့ဆိုတဲ့အသွားဟာဒကာအောင်သိမ့်မှန်ပါလားအဲဒါဖြင့်ဒီဘက်မှာဒကာဓမ္မတွေယနေ့ပြောတာကကိုယ်ကိုယ်ရစစ်တွေ့ထားလို့ကိုယ်ကိုယ်ကိုဝမ်းမြောက်ဖို့ရနဲ့ဩတန်မြတ်စကားမှာကိုယ်ကိုယ်မှားလို့ဝါကောင်မပြောကောင်တွေနဲ့အချိန်ကုန်ခဲ့ရလို့မြုပ်ချင်းမျောချင်းလမ်းဆုံးခဲ့ရတာ ရှေ့ဆောင်ကောင်းဆောင်ကောင်းမတွေ့ခဲ့တဲ့တွေ့ဤကဲ့သို့အမျိုးမျိုးသောမြုပ်ချင်းမျောချင်းဇတ်သိမ့်ကြရခြင်းသည်ကိုးစားရအားထားရရှာတော့ရှာတဲ့ဘဝကြီးပဲအာဟုကခိုင်မြဲတာခေါင်းဆောင်ကမပြခဲ့မိတဲ့အတွက်ပြရလောက်အောင်လည်းမတွေ့ကြုံခဲ့တဲ့အတွက်ဒကာကျော်ရေးတန်တရာထောက်ဖြေခဲ့တယ်အခုတော့ဖြင့်သံဃာစကားမိကားလို့ဆိုရင်ဖြင့်ရတန်းရောက်ပါဘောဆိုတဲ့ဒကာအုပ်ပေါ်လာ သံဃာစကံရတန်းရောက်ပါပြီဆိုတဲ့ဥစ္စာကိုယ်ဥစားရအထရအစ်စ်တွေ့လို့ရတန်းရောက်ပါပြီလို့ဆိုရတာကိုယ်ဥစားရအထရအစ်စ်သာမတွေ့သေးလို့ရှင်ငါသေးပါများဖြစ်မှာပါလိမ့်လို့လာပြီငါအခုတော့ပြန်မင်းနဲ့ဘင်းနဲ့ကောင်းမမကျွေးမမွင်းနဲ့လူနဲ့ဟိုအစားခပ်ပြောင်းပြောင်းနဲ့လူအောင်မကြပဲနဲ့နေရတယ်တို့ဆိုလည်းသေကံနေနှစ်ခုကလည်းတင်စဉ်းစားရငါသေးပါဖြစ်မှာတော့မပြောတတ်ပါဘူးလေဆိုတော့မှိုင်ထွက် မှန်ပေဘူးလားအဲ့ဒါကိုယ်စားရအထာရအစ်မရှိသေးတဲ့ပုဂ္ဂိုလ်ကြီးအဖြစ်ဟာဖြင့်မျက်စိမျက်နှာညှိုးငယ်စွာနဲ့ပဲသူဒီဝိညာဉ်ချုပ်ရနော်အဲတကယ်ကြွေအကိုရအစ်အထာရအစ်မက်ခင်ဟာအစ်ပဲဆိုတာတကယ်အစ်တကယ်အောင်လို့ပေါ်ပြီနော်ဘုရားသခင်ကိုရမကြီးကငါ့အနောက်ကိုးစားရအားထားရရှိပြီကောမင်းတို့မငိုနဲ့ဆိုပြိဋိဘံသံဃာနည်းများမှားရှာသေးတယ် ဒီရင်လည်းဓမ္မတွေကကိုသားတွေကိုသမီးတွေမင်းလည်းကိုစားအားထားရှာကြကိုရေးကတော့ဖြင့်တို့ရေးကတော့ဖြင့်တို့ကိုစားရအားထားရမပြတ်နိုင်တဲ့ဖောင်ကြီးမမြုပ်နိုင်တဲ့ဖောင်ကြီးဝဲမလဲနိုင်ဝဲမစုံနိုင်တဲ့မကင်ဖောင်ကြီးကိုပိုင်စီးမရဲ့ဂျုံလို့တို့ဖြင့်ကိုစားရအားထားရပြီကျန်တဲ့ပုဂ္ဂိုလ်များကရှာကြပွေကြဆိုတာတိုက်တွန်းကြဖို့ပဲကဲဒါဖြင့်ဓမ္မတို့ကိုစားရအားထားရဖြစ်ဟာ ဘ누구ကြောင့်ရတယ်ဆိုတဲ့ဥစ္စာစဉ်းစားကြည့်တော့မှသဗ္ဗုရိတုပသံပေဩဩသူတော်ကောင်းနဲ့ပေါင်းလို့ရတာပါလားမှန်ပါပါဘုရားသဘောကျလားဘယ်နဲ့ကြောင့်ရပါလဲအဲသရမသဝနာနဲ့တရားနာလို့ခေါ်ဗျာအဲသူတော်ကောင်းနဲ့ပေါင်းလို့လည်းရတရားနာလို့လည်းရတကားအောင်ကြီးယောနိသောမနတိကနှလုံးသွင်းလိုက်တဲ့အခါကျလို့ရှိရင်ခန္ဓာကိုယ်ထဲမှာဖြစ်နေပြအိဋ္ဌတွေလည်းရှိတယ် ဖြစ်ပြတဲ့ဒုက္ခသစ္စာတွေသာရှိတယ်ဆိုတဲ့ဉာဏ်လေးကလည်းနှလုံးသွင်းမှန်တာလေးကလည်းအာကိုရတစ်ခုပဲဓမ္မအနိကမပရိပတ်တွေနှလုံးသွင်းမှန်တဲ့အတိုင်းလဲဖြိုင်ဖြိုင်လေးကျင့်ပေးလိုက်ပြန်တော့လေကျင့်တဲ့အတိုင်းပဲကိလေသာတွေခြုံငင်းပြီးကြတာဒုက္ခချုပ်တဲ့ရှင်ညာကရောက်သွားပြန်တော့လေအာကိုရာစစ်ပဲပေါ်လာပြန်တော့လေအကျဉ်းနှမျိုးဆိုတော့ဩဒါအင်္ဂုတ္တပါဠိတော်က သဗ္ဗုရိတုပသံသေဝသောတပတ္တိအင်္ဂံဩသူတော်ကောင်းနဲ့ပေါင်းလဲမဲ့ခင်ဖောင်ရတာပဲကွာသရမသဝနံသောတပတ္တိအင်္ဂံနဲ့သူတော်ကောင်းတရားနာရပြန်လို့ရှိပြန်လဲမဲ့ခင်ဖောင်ကြီးရပြန်တာပဲအကုရာရှိပေါ့ဗျာယောနိသောမနတိကာရောတဲ့ခန္ဓာကိုယ်ကြိတ်တော့အိဋ္ဌရှိလို့အိဋ္ဌလို့ပဲနှလုံးသွင်းမိလို့ရှိရင်လေအင်းနှလုံးသွင်းတဲ့ညာမဲ့ခင်လာဖြစ်ပြန်တော့လေအင်းမဲ့ခင်ဖောင်ကြီးပဲပြန်ရပြန် ဓမ္မာနုဓမ္မပရိပတ်တိတဲ့တရားကအနိစ္စမို့အနိစ္စလို့သိတယ်အနိစ္စရှိတယ်အနိစ္စသိတယ်ဒုက္ခရှိတယ်ဒုက္ခသိတယ်အနတ္တရှိအနတ္တသိတယ်ဒုက္ခသစ္စာခန္ဓာရင်းရှိတယ်ဒုက္ခသစ္စာလို့သိတော့တရားနဲ့အကျင့်နဲ့လည်းကိုက်နေထိုကဲ့သို့တရားနဲ့အကျင့်နဲ့လည်းကိုက်ပြီးဒီကလာနေပြန်တော့လေဓမ္မာနုဓမ္မပฏิပတ်တိပြီးသောတပတ္တိအင်္ဂါနဲ့အဲ့ဒါလည်းမကင်ဖောင်ကြီးဖြစ်လာပြန် အဲ့ဒါကြောင့်ခွန်ကြီးတို့ဓမ္မတွေမှာဩသောတာပတ္တိမဲခင်ဖုံကြီးကိုးစားရရနိုင်တဲ့ဟာဒီလေးခုစုံလို့ရှိရင်ရတာပါပဲဆိုတော့ကြောင့်တို့ဖြင့်ကိုးစားရအားထားရဖြစ်တဲ့မဲခင်ကြီးရထားတော့ဒကာကျေသေခြင်းသေလိုက်ပါကိစ္စမရှိပါဘူးနေခြင်းလည်းနေတော့အပြစ်မရှိတော့သေခြင်းသေတဲ့ကောင်အပြစ်မရှိဘူးနေခြင်းနေပြန်တော့ အပြစ်မရှိတော့ဘူးဆိုတော့ဘာကြောင့်လဲဆိုတော့ခုနက၄ချက်နဲ့ကိုးစားရအာထာရကိုဒီလေးချက်လိုက်နာလိုက်တော့ကိုးစားရအာထာရဖြစ်တဲ့မဂ္ဂင်တရားကြီးကကို့အတွက်မှာဖြင့်လုံလုံလောက်တော့ထောက်ခံကြီးပေးပြီးဒီကလာထားသောကြောင့်အိုစရာနာစရာသေးစရာလုံးဝမရှိတဲ့မဂ္ဂင်ဒီကိုယ်ပိုင်ရပြီးဒီကလာထားတော့သူကလည်းမအိုးမသေးမြင်နေတဲ့နိဗ္ဗာန်တောင်ကန်းကိုပဲစိုက်ကမဲ့မဂ္ဂင်ဖောင်ကြီးဖြစ်နေတော့ ဩကြံတဲ့ပုဂ္ဂိုလ်အတွက်သာသနာစရာကောင်းတော့ဟင်ကိုယ့်အတွက်ကပြန်ဒီပေါ်တက်ပြီးဩလောလည်းမလောရခက်လည်းမခက်ရဘဲနဲ့တကယ်ကိုနေသဒုက္ခဖြစ်တဲ့နိဗ္ဗာန်တောင်ကမ်းပေါ်မှာတို့ဒီကားလို့ရှင်သူ့ပဲယူဆောင်ဖို့တော့မှာမို့သူ့အာဟုအာရလှုပ်ထားရခြင်းမပြတ်နိုင်မမျောနိုင်မမြုပ်နိုင်တကယ်ခိုင်မာရာကြီးသမတ္တနိနိဒာဓမ္မကြီးကိုလှုပ်ပြီးဒီကားလာထားတဲ့အတွက် ဒကာသစ်တို့ဒကာအောင်တို့လှုပ်ဖြစ်အောင်လှုပ်ပြီးခိုင်နိုင်သလောက်ခိုင်အောင်ကြိုးစားထားဖို့ရာကိုယ်အားထားရဖြစ်လို့ဒကာဓမ္မတို့ဒီလှုပ်မလှုပ်ဖြစ်တဲ့လူဟာလက်မဲ့ဗျံပရာဝါဘောမပြောပါဘူးသင်္ဘောပြက်လို့အာကုသလိုမြုပ်ချင်းမျောချင်းငားလိုက်ငားလိုက်အစာဖြစ်ချင်းမှတပါသူ့မှာဖြင့် သနာစရာကြီးပဲဆိုတဲ့ဥစ္စာဘာမှသံသယမရှိနဲ့နော်ဒီဟာကိုသာကိုယ်ပိုင်ရထားဖို့အရေးကြီးတော့တယ်ဆိုတာဟာဒကာဓမ္မတွေသိချာမှတ်ပါကိုင်းတာပင်အာကိုရာရှိကိုဒကာဓမ္မတို့သူတော်ကောင်းနဲ့ပေါင်းလို့ရှိရင်လည်းပါတော့အာကိုရာမခင်ရတရားတွေနာရပြန်တော့အာကိုရာဆိုတော့ဘာပါလိမ့်မလဲ အဲမက်ခင်ပဲတဲ့နှလုံးသွင်းမှန်ပြန်လို့လည်းအကုရာရတယ်နှလုံးသွင်းမှန်တာလည်းပါပါလေနှလုံးသွင်းမှန်ဆိုတဲ့ကရထဘုဒ္ဓပဲတဲ့ညာပဲညာဆယ်မက်ခင်ပဲအဲအိဋ္ဌရှိရင်အိဋ္ဌသိတဲ့သဘောလေးတွေဟာလဲဓမ္မနုဓမ္မပฏิပတ်တိညံပဲဒါလည်းပါပါလိမ့်မလို့ပဲဒါဖြင့်ဒီမခင်ကခင်ဗျားတို့မှာအမြဲတမ်းရှိပြီးဒီကလာနေတဲ့ပုဂ္ဂိုလ်တွေဖြစ်နေတော့ ကိလေသာတွေကြော်ဖြတ်ပြီးဒီကာလဣမဘကံနေဟုသောတက္ကာယဒိဋ္ဌိနေမှဟိုမှာဘကံနေဟုသောတက္ကာယဒိဋ္ဌိတွေချုပ်ရဖြစ်တာကိုကိလေသာရင်ကြောဖြတ်ပြီးဒီကာလမဲခင်ဆိုတဲ့ခိုင်တဲ့ယထာကြီးဖောင်ကြီးသံဃောကြီးဒီဒီဃာရမတွေကိုတည်ယူပို့ဆောင်ရေးဖြစ်နေတကအောင်ပို့ဆောင်တာရွက်ဆောင်ပြီးကိုယ်စားအားသာစေရသွားတာပေါ့သဘောကျ ကောင်းပြီဒါဖြင့်သောတာပန်ဖြစ်ခြင်းအကြောင်းအင်္ဂါ၄ပါးကိုလည်းယခုပြောပြပါပြီမဂ္ဂင်ဖောင်ရခြင်းအကြောင်းအင်္ဂါ၄ပါးကိုပြန်အဲ့တော့ဘုရားကသောနာတာဘိက္ခွေဝိရဝိဟရထမာအနာထာအနာတာဘိက္ခွေဒုက္ခံဝိဟရတိဘိက္ခွေယံတို့သောနာထာကိုယ်ဝေရာရှိကြကုန်သည်ဝါအားထားရာကိုးစားရာရှိကြကုန်သည် ဟုတ်တော်ဖြစ်တုံငွေစဉ်တို့သည်ဝိဟရထနေနေကြကွာ ကိုစားရတာလောက်ထားပေါ့ဗျာမဟာနာထဝိရဒာဒုမေတနောတိမဟာနာထကိုးကွယ်ရမရှိအားထားရမရှိလက်မဲ့ဖြစ်ဖြင့်မာဝိရဒမင်းတို့မနေကြနဲ့ကွာဘိက္ခဝေယံတို့အနာထကိုးကွယ်ရမရှိမှုနဲ့နေခြင်းသည်ဒုက္ခမင်းတို့အပယ်လေးပါးဤသောဒုက္ခသံဃာဤသောဒုက္ခနဲ့ကြုံသည်ဟောတိဖြစ်ဘလောက်များဟောထားတယ် ဒါတွေကြည့်လိုက်တော့မှဩတို့အဖြစ်ကဖြင့်အဖြစ်ကောင်းမှစစ်လိုက်တဲ့ဖြစ်ခြင်းဘာမှမရောတော့ပါကလားဆိုတာတခါကျကိုယ့်တို့ဖြင့်ဝမ်းသာပါရပြီ။ဒါရမရရဲ့သမီးရဲ့ဆွေရဲ့မျိုးရဲ့ခင်လာကြီးရဲ့မင်းလာကြီးရဲ့သိုးမလဲကိုအားကိုရကိုလုတ်ခကြ။သဘောကျ။ငါရတဲ့မခင်ဖောင်ကြီးမင်းခိုစီးပြီးလိုက်ခဲ့ကွတခါသိရပါမလား။မရဘူးမရဘူး တကအောင်ရပါမရဘူးမရဘူးတကကြွေတကကြွသမီးလေးရှိမိလေးတွေရှိကမ္မတွေရှိငါရတာကမကန်ဖောင်ရင်မရှိပြီးခိုးကပ်ပြီးလိုက်ခဲ့လို့ကွာဆိုလို့ရပါမလားပြောလဲလောကုတ်ပဲဖြစ်ပါပဲမစည်းနိုင်တာမတက်နိုင်တာကပြန်မှန်ပါပဲအဲ့ဒါကြောင့်တရားဓမ္မတို့ ဘုရားသခင်ကိုရမကြီးကနာထသုတ်ပြီးကိုယ်ကိုယ်ရာလှုပ်ထားကြဆိုတဲ့ဥစ္စာလှုပ်ချင်လို့ရှိရင်အင်္ဂါလေးပါးညီဖြစ်ပါလေကွာဆိုတော့သူတော်ကောင်းနဲ့ပေါင်တရားနာဖို့ဗျာမှန်ပါဗျာသဘောကျလားတရားနာပြီးကနှလုံးသွင်းမှန်ဖို့နှလုံးသွင်းမှန်ပြီးကလာအမှန်နှလုံးသွင်းတတ်ပြီးလို့ရှိရင်ဖြင့်အကျင့်မရဲလို့ရှိရင်ပြီးတာပါပဲကွာမှန်ပါဗျာဆိုတော့မကင်ဖြစ်လာတာပဲသေကြကြသေကြပါဗျာ gain ဒါဖြင့်ဒါကလည်းအဲ့ဒီလို မခင်ဖြစ်ပြီးတဲ့ပုဂ္ဂိုလ်ကြတော့ဘို့တဲ့အင်းဘယ်သွားလို့ဘယ်ရောက်မှာတော့မေးတော့ဒကာဓမ္မတို့ပြိဿသမုပ္ပါကပဲတာဝန်ခံပါလိမ့်မယ်သဘောကျဘယ်သူကတာဝန်ခံမလဲပြိဿသမုပ္ပါတာဝန်ခံတော့ဗျာဒီကြည့်ရတော့ဝိညာဉ်တို့နာယုတ်တို့သလယနာတို့ဖတ်တာဝေဒနာတို့ဒီနောက်ကနေပြီးဒီကလာတဏှာတို့ဥပါဒံတို့ အရင်တိုင်းပေါ့ဗျာကံတို့ဒီကသုံးခုကဇာတိဇရာမရဏတို့မရှိဘူးလားကဲမရရင်ဘာမှအကူတဲ့ပုဂ္ဂိုလ်တွေကြတော့ဒကာရမတို့ဒီဘက်ကတဏှာရီဆိုရေဒီကသက်ကာယဒိဋ္ဌိနယ်ပေါ့ဗျာဝိညာဏယုတ်ကလာနာဖသဝေဒနာကသက်ကာယဒိဋ္ဌိနယ်သက်ကာယဒိဋ္ဌိနယ်ဆိုတာကဒကာရမတို့အမြဲတမ်းသိနေရတဲ့နယ်ကိုဆိုတာသက်ကာယဒိဋ္ဌိနယ်ဆိုတာပါ ဒီတက္ကရာရိနဲ့မှာဆိုတက္ကရာရိချုပ်တဲ့ပဲဆိုတာနိဗ္ဗာန်သဘောကျနိဗ္ဗာန်သွားကြတဲ့အခါလဲကိလေသာရေရင်ကျော်ကြီးကလည်းခြားနေသေးတဏှာဥပါဒံကံတိဟုသောကိလေသာရေရင်ကျော်ကြီးကလည်းခြားနေတော့ဒီမဲ့ကံဖောင်မတပါမဲ့ကံနဲ့မဲ့ကံဓာတ်နဲ့ဖြတ်ပြီးဒီကာလမှာမသွားလို့ရှိရင်လေဒီကိလေသာရေရင်ကျော်ကပြတ်ပါ မပြောက်လို့ကိလေသာရင်ရောတိုင်းလျှောက်လိုက်ပြန်လို့ရှိရင်လည်းဇနာဥပါဒံကံတိဥသောကိလေသာရင်ရောတိုင်းလိုက်တော့ပြန်လို့ဟိုဇာတိဇရာမရဏဒုက္ခမြုံမျောပဲလှဲ့သွားဘယ်လှဲ့တော့ပါလဲဇာတိဇရာမရဏဆိုတဲ့မြုပ်တဲ့မျောတဲ့ပဲလှဲ့သွားတော့ဩအာကိုရအာထယဖြစ်တဲ့မဲခင်လို့လုံးမထားတဲ့ပုဂ္ဂိုလ်ကတက္ကရာရိတိနဲမှလည်းတက္ကရာရိတိချုပ်တဲ့နိဗ္ဗာန်လည်းမသွားနိုင် တဏှာရင်ကြောင့်မျိုးပြီးတကလားတဲ့ဓာတိကရမရဏဆိုတဲ့မြို့ရမြို့ရကြီးပဲပဲသူဒီကားလို့ဆိုရင်တန့်သွားတော့တယ်ဆိုရင်လေဒကာကျွယ်လွယ်ပါဒါဖြင့်ဒကာဓမ္မတို့နေတိုင်းတရားဟောပြီးဒီကလားနေတိုင်းကြည်တင်ယူဆောင်ပြီးဒီကလားနေတာသက္ကာရိကိနေမှ သက္ကာရိချုပ်ရနိဗ္ဗာန်ဘက်ကိုပို့ဆောင်နေတာဖြင့်မဲ့ခင်ဒီလိုအာကိုရမရတဲ့ပုဂ္ဂိုလ်အတွက်မှစိုးရင်စရာကောင်းပြီ မခင်ဒီဟုသောတရားကိုယ်ပိုင်ကိုယ်ဆိုင်ဖြစ်နေရထားတဲ့ပုဂ္ဂိုလ်ကြတော့ဩသွားပြခရီးကလည်းလမ်းကလည်းဧကယနောယံဘိက္ခွေမဲ့ကောဆိုသောကြောင့်တဖြောင်နဲ့နဲ့နိဗ္ဗာန်အရောက်ဖို့တဲ့မခင်ဖြစ်နေသောကြောင့်တရားအောင်ဆိုရင်ရရှိရသဘောပါကြရဲ့ဒါကြောင့်အဂိဝဆပုံနာမှာမင်းတွေကလို့ရှင်ဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံလို့မင်းကမဲတဲ့ခါကြလို့ရှိရင်ဖြင့်တဲ့ ဥပါဒံချုပ်တဲ့ပုဂ္ဂိုလ်တွေကလည်းရှင်ဘယ်သွားတယ်လို့ငါမဖြေဘူးနေတိုင်းပြောနေတယ်မဟုတ်လားသူကဥပါဒံချုပ်တဲ့ပုဂ္ဂိုလ်ပဲသွားတယ်ဆိုတော့ပုဂ္ဂိုလ်ဖြစ်နေလည်းမေးပြန်တယ်သွားကြရကလမ်းရှိသေးရဲ့လားမရှိပါဘူးကတ္တတိနောဝိသောကတ္တဝိပ္ပမုဒ္ဒတိတပ္ပတိတပ္ပကန္ဓပဟိနတပရိလာဟောနဝိသတိလို့ဓမ္မဗရာပါဠိတော်ကြီးမှာလာတယ် ဝိသောကတသောကတဏသောကအစရှိသည်ကင်းပြီးသောပုဂ္ဂိုလ်ဟာခတ္တတိနောခရီးဆုံးဟောတိဖြစ်သွားကြခီးမရှိဘူးဒီတဏဥပါဒံကံချုပ်တဲ့ပုဂ္ဂိုလ်ကခရီးပဲသွားမှာဒါရင်ခရီးဆုံးတဲ့ပုဂ္ဂိုလ်အဖြစ်တော့ကျွတ်တို့ကရောက်ရမယ်အဲ့တော့ပုံနာကတဏဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားတော့ဆိုတော့ခရီးဆက်တာသွားမယ်ဘုရားကလည်းကတ္တရိနောဝိသောကတ္တဝိပ္ပမုဒ္ဒတသဗ္ဗရိသဗ္ဗခန္ဓဗဟိနာတတဏ ဥပါဒံကံလေးဟုသောတဲ့ခန္ဓာတွေပေါ့ဗျာကိလေသာတွေကာယကံတော်ဆိုတဲ့ကိလေသာတွေဟုသောအဘိဓါပြအဘိဓါကာကန္တဗျာပါရကာကန္တဆိုတဲ့ဒီခန္ဓာတွေကချုပ်သွားပြီနော်ဒါခန္ဓာလေးလည်းခွန်နိုင်တာပေါ့ဗျာအဘိဓါကလောဘကိုဗျာပါရကဒေါသကိုဒီခန္ဓာတွေချုပ်သွားတဲ့ပုဂ္ဂိုလ်ဘယ်သွားတော့မင်းနေတော့ဘုရားဖိဆုံးပြီกว่าဘယ်နဲ့ဖြစ် ခရီးဆုံးပြီတဲ့ဒကာဓမ္မတို့နော်တဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကဘာလဲဗျာအင်းသိချာမှတ်ကြနော်မနေ့ကတရားနဲ့မတူဘူးမနေ့ကတရားကခရီးကိုအိုးနေရတဲ့သစ္စာနှစ်နှုတ်အဲနှစ်ကြံတယ်ဆိုတာကသစ္စာထင်ရှားအောင်ပြောတာယနေ့ကကဘာပြောမှာတုံးဆိုတော့ပုံနာမေးတဲ့အဖြေကိုပဲပြန်ပြီးကြတာတမျိုးအချင်းဘုန်းကြီးတို့ကဘုရားတော်မူတာနဲ့ ကြည့်ပြီးဒီကလာခရီးဆုံးတဲ့ပုဂ္ဂိုလ်ကိုဘယ်သွားဆုံးလို့မေးတဲ့အဓိပ္ပာယ်ရအောင်ပုံနာကလုံနေလို့တရားဓမ္မတွေကစဉ်းစားကြဩပုံနာတယ်မသိပါလားတက္ကရာတိဥသိနေပါလားခရီးဆုံးနေတဲ့ပုဂ္ဂိုလ်ဘယ်သွားဆုံးမေးတာပါလားလို့ခင်ဗျားတို့ကညံရောက်ကြတယ်သဘောပါကြည်စံတဏှာဥပါဒံချုပ်တော်တရားဓမ္မတွေတဏှာဥပါဒံချုပ်မှသာလဲဟောဇာတိတရာမရဏဆက်ပြီးသံတရားခီးရှောက်ရမှာ မကြောက်ရပဲဘူးအခုတော့တဏှာဥပါဒံချုပ်တော့ခကြီးကဘယ်နဲ့နေလဲအော်ခကြီးဆုံးတဲ့ပုဂ္ဂိုလ်ပဲသွားတော့မေးတော့ဘုံနာပဲသွားတယ်တော့ငါဖြေလို့တော်ပါမလားမပြောတယ်ဘူးကဲတကားအောင်လို့ရိမ့်ပြီကျွတ်တော့မက္ကင်လှုပ်လှုပ်တဲ့ပုဂ္ဂိုလ်ကဗါရက်လား ဘောဇရာခရီးဆုံးမိတယ်ခရီးလမ်းညွန်ဖြစ်တဲ့ခရီးပို့ဆောင်တဲ့တဏှာဥပါဒံကာနေမှမရှိတော့ပဲသံဃာခရီးကိုပို့မဲ့အနာဂတ်အကြောင်းတွေမှရှိသေးရဲ့လားအနာဂတ်အကြောင်းမှမရှိဘဲနဲ့အနာဂတ်ကျိုးဖြစ်တဲ့ဇာတိဇရာမရဏတွေဇာတိဘောင်းဘယ်လောက်လာအောင်မလဲမလာတော့ဇရာဘောင်းဘယ်လောက်လာအောင်မလဲမရဏဘောင်းဘယ်လောက်လာအောင်ဘာကြောင့်မလာပါလိမ့်မလို့ဆိုတော့ဘယ်နဲ့ဖြေကြ ခရီးဆုံးအောင်ဘယ်သူကဖြတ်လိုက်ပါလိမ့်မလို့ဟောဒါဖြင့်ခရီးဆုံးတဲ့ပုဂ္ဂိုလ်ဘယ်သွားတော့မေးတာတကယ်ကျွဲလွဲတယ်ဗျာဒါမနေ့အတိပ္ပယ်နဲ့မတူပါဘူးမတူဘူးတရားဓမ္မတွေသဘောပါကြဂတတိနောဝိသောကရတဲ့ဝိပ္ပမုဒ္ဒတသဗ္ဗတိအလုံးစုံသောဘေးရန်ပေါင်းမှသူလူပိသဖြစ်နေတယ်တဲ့ဇာတိဇရာမရဏဒီလိုဘေးရန်နေတယ်သူလွတ်နေပြီတဲ့ ဝိပ္ပမုဒ္ဒတသဗ္ဗတိတဲ့အလုံးစုံမှလည်းဘေးရန်ဟူလို့မရအကုန်လွတ်နေပါပြီသဗ္ဗခန္ဓာဘိနတာတဲ့တဏှာဥပါဒံကံဆိုတဲ့ခန္ဓာတွေလည်းသူပယ်ပြီးသားဖြစ်နေပြီပရိလာဟောနာဝေစတိတဲ့သူ့မှာပူပန်ခြင်းကိုမရှိတော့ဘူးတဲ့ငါမက်ကင်ရှိတယ်ဆိုပြီးဝန်မြောက်နေတာပဲပူပန်ခြင်းကိုရှိသေးရဲ့အဲ့ဒါဓမ္မပဒပါဠိတော်လို့လေးစားစွာနဲ့အခန္ဓာဝက်မှာပါပါတယ်လို့သေချာမှတ်ပါမှန်ပါဗျာ ရှင်းပြီနော်ကဲဒါဖြင့်တခါကျွေးမဲ့ဆိုင်ထားတဲ့ပုဂ္ဂိုလ်များမလေးကံဆိုင်ဆိုင်တရံဆိုင်ဆိုင်ခကြီးကပြန်ဆုံးသွားမဆုံးဘူးပတ္တပါရိမယံအပခီဆုံးပြီဒုက္ခတိခီတော့သေချာဆုံးတာပဲမဆုံးနိုင်ဘူးလားအဲ့ဒါတွေထောက်ကြည့်တော့မှဩဒါကုသရလှုပ်ထားလို့ဆုံးသွားတာနော် ကိုးစားရလုံးမထားလို့ရှိရင်ဖြင့်ဒီနေမဲ့ခင်မှမရသေးလို့ရှိရင်ဒီပုဂ္ဂိုလ်ခီးဆုံးတယ်လို့ဆိုလို့ရပါမရပါဘူးဇာတိကခွေးဇာတိနိုင်ကျက်ဇာတိဝဲဇာတိပိုးလောက်ဇာတိခီးတွေကသွားအောင်မဟုတ်မသွားရဘူးအခုတော့ဒီလိုသွားစီရဒကာဓမ္မတွေရှိသေးရဲ့ဩဒါဖြင့်ဒီတိုင်းကိုးစားရမရှိတဲ့ပုဂ္ဂိုလ်တော့မှပြန်ဘယ်ဇာတိနဲ့သူနေရှာလိမ့်မလို့ဆိုတာမပြောတတ်ဘူးဒကာအောင်ပြောရပါပြောပါဘူး ဘယ်ဇာတိတိရစ္ဆာန်ဇာတိလည်းမပြောတတ်ပါဘူးကွာသူကိုးစားရမှမရှိသေးပဲခိုင်မြဲတာမှသူမတက်မိသေးပဲအင်းရောက်ကျင်တယ်လို့ရောက်လို့ပေါက်ကျင်တယ်လို့ပေါက်ပြီးဒီကာလအမျိုးမျိုးသောကြောက်တွေကသူရအောင်မှာပဲဟေးတခြားပါဆိုရရှိသေးဒါဖြင့်ဓမ္မတို့ပုံနာမေးတာဖြင့်ရှင်းတ်ကြပါဘူးဥပါဒံကနာဥပါဒံကံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံမေးတော့တခါကျတော့ဘယ်နဲ့ဖြေပါမလဲ အရေးဆုံးမိပုံနာရပဲသွားတယ်လို့ဘယ်နဲ့လို့ဖြေမလို့ဖြေနိုင်ရရဲ့ဖြေပါဘူးအရေးဆုံးနေပါဗျာဝိပ္ပမုဒ္ဒတာသဗ္ဗရိတဲ့အလုံးစုံသောဘေးရန်ပေါက်မှလည်းလော့နေတဲ့ပုဂ္ဂိုလ်ဘယ်ဘေးရန်ငါတွေ့ရရှိသေးလဲဓာတိဘေးကရာဘေးဗျာတိဘေးမရဏဘေးသောကဘေးတွေရောရှင်းမလား သဗ္ဗခန္ဓာဗိနာသာတဲ့ဒီထဲမှာတဏှာဥပါဒံ၄ခုသောခန္ဓာဆိုတဲ့တရားကြီးသံဃာရစ်ဖတ်ဖွဲ့ထားတဲ့မထွက်နိုင်အောင်ရစ်ဖတ်ဖွဲ့ထားတဲ့ခန္ဓာတွေလည်းပယ်ပြီးပြီကွာပရိလာဟောနဝေရီတဲ့သူ့မှာပြင်ငါအကုရမရှိတဲ့လူမြည့်ကြည့်ငယ်ကြပြီးကျုပ်ပြမြဘယ်သွားလို့ဘယ်လာရမှမသိဘူးခက်ချီသေးရဲ့ဆိုတာမျိုးလဲပူပညာသူ့မရှိတော့ဘူးခကြီးကဆုံးပြီတပည့်ကြဘာဖြစ် ခရီးဆုံးနေတယ်ဆိုတာသိကြပါလားသိပါပါဘူး။ဂိုင်းဒါပြန်ဒကာသစ်တို့ဒကာကျွဲတို့ကပဲပုံနာမေးတာဟာဩပုံနာနဲ့ထူလိုက်ပြီကျန်မဆိုနိုင်ဘူးလားသနာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြတော့ဘာခန္ဓာချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြတော့မေးတော့ဘုနာဒီလိုလည်းမရဒီလိုမေးလည်းမပြောပါနဲ့မရောက်စီပါနဲ့ကွာပြောတယ်ရှင်းမလားဒါဖြင့်တဲ့ဘုရားသခင်ကိုရမကြီးက သေသေးချာချာသူဖြေလိုက်ပါတယ်တဲ့ခရီးဆုံးတဲ့ပုဂ္ဂိုလ်ဟာတဲ့အမောတွေလည်းပြေပြီဗျကိလေသာမောတာတွေဘယ်နဲ့လဲအခုခင်ဗျားတို့နေတိုင်းမောကြတယ်ဆိုတော့ဘာကြောင့်မောတာလဲအင်းလိုချင်မှုကိုသွားရလို့မောတယ်လိုချင်မှုမရလို့မောတယ်လိုချင်မှုတွေကိုအကုန်သေးခြင်းလို့ထမ်းဖို့နေရလို့မောတယ်လိုချင်မှုတွေကိုကိုလိုချင်တော့မရလို့မောတယ် ဘောကြဒါကိလေသာကြောင့်မောတာအဲ့ဒီမောတွေကကိလေသာမရှိတော့ဒီမောတွေကလည်းအကုန်ပြောက်သွားပြီခကြီးကရောသွားကြရရှိသေးတယ်အဲခကြီးကလည်းသွားကြရမရှိတဲ့ပုဂ္ဂိုလ်လည်းဖြစ်ပြန်မောကလည်းပျောက်ပြီးသားဖြစ်တဲ့ပုဂ္ဂိုလ်တွေဖြစ်နေတော့တပယ်သွားတယ်လို့အဲတခါကျွယ်ဆိုလို့ကတော်ပါ့အဲ့ဒီတော့ဟိုတဲ့ဘယ်မှသွားတယ်လို့မယူပါနဲ့ကွအင်းငါကခကြီးတယ်ဟာ ခရီးကိစ္စပြီးသွားပြီလို့ယူလိုက်မှန်ပါဗျာငါကခရီးတယ်ကိုဗျာခရီးကိစ္စကိုပြီးမသွားသေးဘူးလားပြီးသွားတော့ခင်ဗျားတို့ပဲကဲသွားကြရည်အပြင်ဒဏ်ရာကြီးထဲမှာကုန်ပြီဆိုတဲ့နေကြတော့စိတ်ထင်းအေးသွားတယ်ဒီမှာရသန်တရားခရီးတွေသွားဖို့ရအလုပ်ကိုမဲ့နဲ့ဖြတ်လိုက်တဲ့အခါကျတော့ခရီးသွားတန်တရားခရီးတယ်ဝန်ထုတ်ထမ်းပြီးဒီကရခန္ဓာဝန်ထမ်းပြီးဒီကရတန်တရားခရီးတယ်ဘုဒ္ဓဇင်ဖြစ်မှာ လွန်မြောက်သွားတဲ့တွေ့တဲ့ဝန်လဲချရခရီးကလည်းကုန်ခန္ဓာလည်းမရှိပဲဘူးကခန္ဓာမရှိတော့ဝန်လဲချပြီးတော့သွားရခရီးကရောအင်းဝန်ချခရီးကုန်လို့ဤပုဂ္ဂိုလ်ဒီကားလို့ဆိုရင်ငြိမ်းချင်းနဲ့ပဲနေဝင်ရှိတော့တခါကျော်ပါနဲ့နေရငြိမ်းချင်းနဲ့ပဲဒကာဓမ္မတို့နေရတော့မယ်ဆိုတဲ့အဖြစ်ဟာဖြင့်ဘာမှတန်တရားမရှိနဲ့ဆိုတာဖြင့်လေးနဲ့ဆိုပဲပြောလိုက် ဘာကြောင့်လဲကိုယ်ွယ်ရလှုပ်ထားကြဘောကိုယ်ွယ်ရချက်ကရထားကြသဘောပါလားခိုင်းတော့ဖြင့်ဘုနာတဲ့မင်းကိုပြောရတာတည်ကြတယ်တဲ့မင်းကခကြီးဆုံးတဲ့ပုဂ္ဂိုလ်လည်းမသိဘယ်သွားကြုံကြီးမင်းကသူကခကြီးမဆုံးတဲ့ပုဂ္ဂိုလ်မင်းသဘောကျဘုရားကပြေတာကခကြီးဆုံးတဲ့ပုဂ္ဂိုလ်မဘယ်သွားတယ်လို့ကိုဖြေရရှိသေးရလား ဒါဖြင့်သူကခရီးမဆုံးသေးတဲ့တက္ကရာဒိဋ္ဌိနဲ့မေးနေဒီကကမာဒိဋ္ဌိနဲ့ခရီးဆုံးပါပြီပြောနေတော့ဘုံနာကကျုပ်ဖြင့်တွေ့သွားပြီတဲ့ညံတုံးပြီဘယ်နဲ့မှမမေးတတ်တော့ဘူးဟောမင်းပါမေးတတ်တော့မလို့နဲ့မင်းပြိဿသမုပ္ပါအကြောင်းမှမင်းနားမယ်ပဲပြိဿသမုပ္ပါပြတ်တာလည်းမင်းမသိ ပြိဿသမုပ္ပါနားရတဲ့ဆရာလည်းမင်းမကတ်လို့မင်းပဲနေနေမှမသိနိုင်ဘူးဆိုတာဘုရားကတော့အဖြစ်မထုတ်ဘူးဒီဒီဃာဓမ္မတွေကပြိဿသမုပ္ပါနားလဲထားတယ်ဒီမှာတဏှာဥပါဒံကံတိဥသောခရီးပို့ဆောင်တဲ့လက်သက်၃ယောက်ကသေတော့ဒီပုရုဇဉ်ခရီးတွေကဇာတိဇရာမရဏလံသွားပြဥပါလားဒါပို့မယ်လည်းမရှိရောက်ကြဌာနကလည်းမရှိဆိုတော့ဒီမပုဂ္ဂိုလ်ဒီဘုဂုတ်ကိုဒီကားလဲဆက်လို့ရှိရင်ဖြင့် နိဗ္ဗာန်နေဟူသောငြိမ်းမှုနဲ့ပဲသူနေဝင်ဝဲရှိတော့ကိလေသာကင်းပြီးနေဝင်ဝဲရှိတော့သဘောကျတယ်ဒါရင်တို့ကခရီးဆုံးတဲ့ပုဂ္ဂိုလ်ဒကာရမတို့ခမရတို့ဘယ်ဖြစ်ရောက်မှမြတ်မယ်ဆိုတာတော့သိကြပါလားအင်းဘယ်လိုမှပါလဲခရီးဆုံးဆိုတာကခရီးကိုပို့ဆောင်တတ်တဲ့တဏှာဥပါဒံချုပ်ရဓမ္မကလည်းဒါရီဆိုတာမရဏမပြမစဲကြီးလဲနေတဲ့ ဇာတိပိဇရာဇရာပိဖြာတိဖြာတိမရဏမရဏပိဇာတိမလဲဘူးလားအဲ့ဒီလိုလဲနေတဲ့ခရီးကြီးကလာသေးရဲ့ဩဒါဖြင့်ဒကာရမတို့ကျွတ်တို့မဲခင်အလုံးမှာတော့ခရီးဆုံးလားမရှိပါလားတသနေရာလုံးဖြင့်ကျွတ်တို့မဆုံးခဲ့ဘူးခန္ဓာဝင်ကြီးထမ်းပြီးဒီကလာ96ပါးလမ်းညာကြီးမှာခန္ဓာဝမဆမ်းပြဲထမ်းပြီးကဟာထိုးလဲရှာထုတ်ပြီးသေးလိုက်သေရကထပြီးခန္ဓာတစ်ခုပြောင်းထမ်းလိုက်ထမ်းပြီးဒီလမ်းပေါ်မှာပဲဟာထိုးလဲပြီးသေဘောဝင်လိုက် ဒီလိုကြီးအချက်ပွဲကျုံနေနဲ့လာခဲ့ရတာလေယခုခါမှပဲခီးဆုံးနေတော့သဘောကျအင်းဒါကြောင့်ကတရိနာဝိသောကတလည်းဝိပမုဒ္ဒတာတောက်သဗ္ဗကန္နပိဏောကရတိတောဆိုတာခရီးဆုံးမိတဲ့ပုဂ္ဂိုလ်ဆိုတာကဲဒါဖြင့်ဓမ္မတို့ခမရတို့ခရီးဆုံးတဲ့ပုဂ္ဂိုလ်ဖြစ်ရောက်အောင်ဖြင့်ဝိပဿနာလုံးမှာတပါးတကယ်ကျွေးရှမ်းတွေ့ တွေ့ကြသေးရဲ့ခကြီးလမ်းညောင်မှာကလည်းကဏဥပါဒံဟုတ်ဗျာသုံးကြကုန်လမ်းညောင်ပြနေတာသူတို့ပဲကဏဥပါဒံကံနေကိုရတော့မနေရဘူးလားအဲသွားမှပြန်တော့လေဟိုမှာဇာတိဒရာမရဏတွေနဲ့ပဲကျွတ်တို့အဖော်လုံးနေရမလုပ်ပါဘူးလားဩဒါပြန်ခကြီးမကောင်းတဲ့လမ်းညောင်နဲ့လည်းသေလို့မကောင်းတဲ့အရာတွေလည်းကျွတ်တို့နဲ့မဆိုင်တော့လို့အင်းဒီဥစ္စာမကောင်းတဲ့လမ်းညောင်တွေချုပ်ငင်းရုပ်သိမ်း မကောင်းတဲ့အယထာဏတွေလည်းကွယ်ပြောက်ဘယ်နဲ့ကြောင့်ပါလဲတော့ခရီးဆုံးနဲ့မက်ကင်လှုပ်လိုက်သဘောကျခရီးဆုံးနဲ့မက်ကင်လှုပ်လိုက်လို့တော်သေးရဲ့ဗျာဒါလေးမှမတွေ့တော့ဘူးဆိုရင်ဖြင့်ဥပေနာဝေသေဝေအပြည့်နဲ့ရှိတဲ့ခန္ဓာကိုယ်ရှိကိုဒကာတိဆိုတဲ့ပုရုဇဉ်ပုဂ္ဂိုလ်ကချမ်းလို့သဘောကျ96ပါးပြီးတော့လမ်းကြမ်းကြီးပုံဘယ်မှမပြည့်ဘူး မရမလာပြီးတော့96ပါးပြီးတော့လမ်းကြမ်းနေပြီးတော့တဘာဘာနဲ့ကအပေသတ်လိုက်တော့ဒီပုံရှားထုတ်ပြီးဟာထိုးလဲပြီးပြေးပြန်တာပြေးပြန်တဘာဘာခန္ဓာဝင်သူ့ပြီးတကရတဲ့ခန္ဓာဝင်ထမ်းသွားပြန်တာ96ပါးလမ်းကြမ်းပေါ်ထမ်းသွားပြန်တာပဲထမ်းပြန်တော့ဒီလမ်းကြမ်းပေါ်မှာဒီ96ပါးတစ်ခုခုနဲ့တကအောင်ဘာဖြစ်ပြန်လဲပြေးပြန်ခန္ဓာဝင်တစ်ခုထမ်းပြီးဒီလမ်းကြမ်းပြေးဦးမှာပဲရှက်เสียရေးလဲကောင်းကြောက်เสียရေးလဲကောင်းအဆုံးကလည်းမမြင်အသက်ကလည်းခံရရတယ်ခဏခဏ ဖမ်းလိုက်ရတဲ့ဝန်ထုတ်ကြီးရဲ့ကြက်သေးမင်္ဂလာလုံးဝမရှိသေဝထုတ်ပြန်တယ်ရှားထွက်ရကြီးပဲဘယ်ကောင်းနိုင်ကြပါရဲ့ခရီးမဆုံးလို့ခရီးမဆုံးလို့ခရီးမဆုံးလို့ဖြစ်ရတဲ့ဖြစ်တွေကဖြင့်တကယ်ကျွယ်လွန်လို့ပါလားကဲဒါဖြင့်ခရီးဆုံးတဲ့ပုဂ္ဂိုလ်ဖြစ်မှသာလဲသွားเสียစခန်းပတ်တော့တယ်ဆိုတာတကားဦးကြီးသိချာရိပ်မိပါဒါဖြင့်ခရီးဆုံးအောင်ဝမ်းနဲ့လုံးမယ်မကင်လောက်ရ ဖြစ်ဖြစ်ယူတဲ့မိုက်ကင်လာရင်ခီးဆုံးတာပဲဖြစ်ဖြစ်ယူတဲ့မိုက်ကင်မလာရင်ဖြစ်ဖြစ်ကိုဒုက္ခသစ္စာလို့ပိုင်းခြားနေတဲ့မိုက်ကင်လာရင်အဲဖြစ်ဖြစ်ဆုံးတဲ့နိဗ္ဗာန်ကိုမြင်တဲ့မိုက်ကင်လာရင်အဲသစ္စာမြင်မှလမ်းဆုံးမယ်သဘောကျသစ္စာမမြင်သေးရင်ဖြင့်လမ်းမဆုံးသေးပါဘူးဆိုတာဖြင့်တကယ်ကျွဲလေးစားစွာနဲ့မှတ်ဖို့ပဲဒီနေ့တရားမှာတရားဓမ္မတို့ ပုံနာမဲတာကိုအဖြေပြည့်တယ်ဖြေတာပဲမှန်ပါဗျာပုံနာကဒီတဏှာဥပါဒံကံတို့ချုပ်တဲ့ပုဂ္ဂိုလ်ဘယ်သွားကြုံလို့မဲတော့ချုပ်နေပါလေဆိုတဲ့ဥစ္စာဘယ်သွားကြုံဆိုတော့ဒကာဓမ္မတို့သူကခྱི་တယ်မင်းမှန်ပါဗျာဒီခုတဏှာဥပါဒံချုပ်တဲ့ပုဂ္ဂိုလ်ကခྱི་ဆုံးပုဂ္ဂိုလ်ခྱི་ဆုံးပုဂ္ဂိုလ်ကိုခྱི་တယ်ဖြစ်နေမင်းလားမှန်ပါဗျာပေါ်ကြလားအဲ့တော့ ဒီလုံးလုံးမထားတဲ့ပုဂ္ဂိုလ်ကခမည်းတော်လည်းဒီတိုင်းမှနေရမှာဩငါသေးပဲသွားမှမသိဘူးဟုတ်လားဗျဒီလုံးလုံးမထားတဲ့အတွက်ငါသေးပဲများရအောင်လုံးမပြောတတ်ပါဘူးနင်ပဲပဲဘယ်နဲ့ကြောင့်ဒီတန်လျာကြီးနဲ့ဒီပူလုံးကြီးလာနေပါလေမလုံးလို့အမဲထုတ်တဲ့ခါကျတော့မှခရင်မဆုံးညုံပြရသဘောကျကဲတကားအောင်ဒါဖြင့်ခရီးဆုံးမဲ့ခင်ရထားတဲ့ပုဂ္ဂိုလ်ဒီကြီးလုံးဟုတ်လားလာပါဦးမလားလာပါဘူးဗျာ gain ဒါဖြင့်ဒကာရမတို့အခု ဩငါတော့သူတရေလည်းလောက်ထားတာမြင်းမြင်းဘုံဘုံအကုသိုလ်လည်းလောက်ထားတာဘယ်မြရောက်ပါမလို့ဝိသိကိစ္ဆာလားဝိသိကိစ္စမလားဘူးလားအဲ့ဒါခရင်မဆုံးတဲ့ပုဂ္ဂိုလ်အဲ့ဒါကြောင့်ဝိသိကိစ္စချိုးအောင်လုပ်လိုက်ဆိုတာမဟုတ်တယ်ငါသေးပဲသွားမှမသိဘူးဆိုတော့ဒိဋ္ဌိကလည်းပါသေးငါဆိုတာကငါသေးရင်ဆိုတဲ့ဥစ္စာကဒိဋ္ဌိဘယ်သွားရမှမသိဘူးဆိုတာဝိသိကိစ္စ သဘောကျနာသိရင်ဆိုတာကဘယ်သွားရမှမသိဘူးဆိုတာဩသောတာပတိမေရမယ်ဒီနှစ်ခုချုပ်ချုပ်သွားပြီမချုပ်သေးဘူးလားသောတာပတိမေရရင်ဒိဋ္ဌိဝိသိကိစ္စကအဲနာသိရင်ဘယ်သွားရမှတော့လာသေးရဲ့ဒါကြောင့်နိဒဂရိကောသူတို့ကြတာဂရိမြဲဆုံးဘယ်သွားမှမဟုတ်ဘူးတဲ့သူတိနိဗ္ဗာန်သူတိကနေပြီးနိဗ္ဗာန်ခုမှာပဲသောတာပန်သောတာပန်ဘယ်မဆုံးသေးတဲ့သောတာပန် ခရီးဆုံးသွားတဲ့ရိယာညန္တာဖြစ်မယ်ဆိုတော့ဘယ်သွားမယ်လို့မရှိတော့ဘူးကိုယ်စားအားထားရပဲဖြစ်ပြီလို့ယူတော့မှာပဲသဘောပါကြဒါဖြင့်ဓမ္မတို့ဒီနေ့တရားတွေဩအာကိုရအစ်လောက်ထားတော့ဒါဟာတခြားလားအောင်မယ်ခရီးဆုံးအောင်လောက်ထားလိုက်တာကိုရှင်းမလားအာကိုရအစ်ဆိုတာဘာပါလိမ့်ခရီးဆုံးအောင်ကလည်း ကိုယ်တဏ္ဍဘယ်တရားပေါ်မှာဆုံးတယ်ဆိုတာကောအမခင်ပေါ်မှာဗျာရှင်းမလားအမခင်ပေါ်ရင်ပြန်ခကြီးဟာအဲဒါပြန်ပုံနာမေးတာအလကားပုံနာပေါ့ငါသေးပြင်ပယ်သွားမှမသိဘူးဆိုတဲ့ပုဂ္ဂိုလ်တွေကပုံနာမို့ဒီမေးမေးတာဒါရင်ယနေ့ကစပြီးမခင်ဆက်အောင်လုပ်ပါလို့သတိပေးလိုက်နမလို့ရှိရင်ခင်ဗျားတို့ငခုပေါ်လက်တင်စဉ်းစားရင်စဉ်းစားတာအယောင်းကဘယ်လိုကောင်းကောင်း အဝယ်ကဘယ်လိုဝယ်ထားရရပစ္စည်းတွေကအိမ်မှာမသုံးနိုင်အောင်ပဲပေါ်ပေါ်ဟောငါသေးပဲများရောက်မှာတော့လာအောင်မှာမလာပဲဘူးလားမလာငါသေးပဲများသွားအောင်မှာတော့ဆိုတော့ငါသေးဆိုတာဘာလဲဗျာဘယ်သွားရမှာမသိဘူးဆိုတာအဲဘယ်လို့မပြောရဘူးဆိုတော့တန်ခရပေါ့အဲတန်ခရဝိရိကိစ္စအဲ့ဒါဒီကားလို့ဆိုရင်မကင်ဖောင်မရတဲ့ပုဂ္ဂိုလ်မှာဒီလုံးနှလုံးဟာလာရမယ်အခုတော့ပြန်မကင်ရတဲ့ပုဂ္ဂိုလ်က ခန္ဓာကြီးကလည်းရှင်းပိုင်းကချုပ်ပြီးဒီကာလနေတော့ဩဒါချမ်းသာတဲ့နေရာမသေးတဲ့နေရာပဲဩမိမိသေးလို့ရှိရင်ဒီနေရာပဲကူဟောသူ့ကသူဆုံးနေကြကြမကြဘူးလားအဲဒါကြောင့်ဒုက္ခချုပ်အောင်လှုပ်ထားလိုက်ပါဆိုတာများတကယ်ပြောရေးတိုက်တွန်းရသဘောပါကြဒါရင်ဒီပုံနာမေးတာကဖြေပြေကြပါပုံနာကဘာနဲ့မင်းနေတာတုံးဆိုတော့ခྱི་ပဲဖြစ်နေမင်း ဘုရားကခရီးဆုံးတဲ့ပုဂ္ဂိုလ်ကိုဖြေပြန်မရှိဘူးလို့ပြောဘုရားကဘာမှမေးတာပါလဲအင်းဘုရားကဘယ်လိုဖြေပါလိမ့်ခရီးဆုံးတဲ့ပုဂ္ဂိုလ်ဖြေတော့မင်းလေးတော့မမင်းနဲ့လို့ပြောလိုက်ပါတယ်အဲ့တော့ဒကာရမတွေတဲ့ခရီးဆုံးတဲ့အဖြစ်ကိုကိုရောက်မှသာတိုင်းခொနဲ့ကဝင်ကြီးထံပြီးဟာထိုးလဲရှာထွက်သေးတဲ့ဇတ်ထုတ်ကသိမ့်မယ်အခုခမရတို့ရွာရဲရထဲမှာတချို့သေးရကြည်ကြတယ်ဒီတကယ်ရွယ်ရှိတယ်နော် အဲသားလည်းစိတ်မချသမီးလည်းစိတ်မချကိုယ်ကလည်းဘယ်သွားရမှမသိသူတို့ကလည်းစိတ်မချဘူးဆိုတော့စိတ်မချတော့ဝန်းထဲမှာသူတို့လွယ်ထားတယ်ဝန်းကြီးထမ်းထားတယ်ဖြင့်ဝန်ပြီးနေဘူးလားဗျသူတို့အတွက်စိတ်မောလိုက်တာဆိုတာများမလားဘူးအဲ့ဒါဝန်ပြီးနေတာဗျဆိုင်းပြီးတာမဟုတ်ဘူး ထိုင်းပြီးတာလည်းသိုးလေးထိုင်းပြီးတာကတရားဓမ္မတို့ကဲကြပါယူကြပါလားအော်တယ်ကဲလိုက်ယူလိုက်ရင်ပျောက်ထွက်သွားသူကံရောခြင်းကဖိပြီးစိတ်မချလည်းမချဖြစ်နေတာဘ누구ကဲလို့မမရဟမ်ဘေးကလူကလာဖယ်ပြန်သူသာပါသွားတော့ဝန်ထဲကပြီးနေတာကြီးကမပြောက်ဘူးရေးတိုက်ပြန်လဲသူမအေးတာဘူးရေးဘူးတိုက်ပြန်လဲမပူတာဘူးပြီးရပြီးရပဲဆိုတော့ဘ누구တတ်နိုင်လဲ ဟန်ဆိုင်ပြိတာသက်သာတွေသာသမီဝင်တွေကိုခင်လို့ပြိနေတာကသက်သာပါဒါဖြင့်ဒကာဓမ္မတို့တန်လျခီးတယ်ဝင်ပြီးသေးကြီးပဲကြုံခဲ့ရတယ်ဆိုတာမှားဒါဖြင့်ခရီးဆုံးမှဝင်ပြီးသေးဇတ်ထုတ်သိမ့်မယ်ခရီးမဆုံးရင်တော့ဖြင့်ဒါဖြင့်သေခြင်းလို့ဤတည်ခဲ့ရတယ်လို့နောက်ကလေးဆုံးမဲ့ချက်ချဒကာအောင်ဘယ်လိုဆုံးမဲ့ချက်ဘုံမိတယ်ကြီးပဲဗျာပါစိတ်မချသမီးစိတ်မချပြည်ကြီးအလိုမပြည့်ဘဲနဲ့ ပေးရတန်ကရရတန်ကဆင်းရဲမချုပ်မနိုင်ပဲနဲ့ခေါင်းထဲသာဝင်ရလို့ရှင်ဝင်ပြီးပြီဒီတာမှာရှင်းမလားကောင်းပြီဒါဖြင့်ကျွတ်တို့ဘာအရေးကြီးပါလိမ့်မဲလို့လို့ထားတော့ဘာဖြစ်တော့ခီးဆုံးသွားကြခီးဆုံးသွားကြခီးဆုံးတော့ဒီဝန်ချပြီနောက်ဝန်ထမ်းရလို့သေးတယ်အဲ့ဒါကြောင့်ဖြစ်ပြဆုံးတာဒီခန္ဓာဝန်ချတာ ဘောကြရင်ထဲမှာအေးသွားတာဒီတဲ့ဒကာဓမ္မတို့ခေါင်းကပြောခဲ့တယ်အပူဓာတ်တွေငြိမ့်တာကိလေသာအပူဓာတ်တွေငြိမ့်တာမငြိမ့်ဘူးလားအဲ့ဒါကြောင့်တရားထုတ်တဲ့ပုဂ္ဂိုလ်များခန္ဓာကိုယ်လေးလည်းပေါ့ပြီးဒီကလာသွားတယ်ယင်းနဲ့မှလည်းအေးချမ်းပြီးဒီကလာသွားတယ်ဆိုတဲ့ဥစ္စာဒကာဓမ္မတို့ဝန်ကြလို့အေးချမ်းသွားတယ်သဘောကျခရီးတန်နဲ့ခရီးတွေကဖြင့်ဝန်နဲ့ဘယ်တော့မှစိတ်ထဲမှာအေးချမ်းချမ်းနဲ့နေရတဲ့အချိန်ပြောချက်စမ်း ရှိပါဘူး။ကိုယ့်အတွက်ပူရတာကတမျိုးဆိုတော့ကိုယ့်အောင်ကိုထမ်းလို့ပူတာ။ဟုတ်ဝန်မူတွေကိုအားထားလို့သူတို့အတွက်ကအရေးကြီးနေရတာကတမျိုးတစ်ဖုံကလည်းမရှိလား။အဲဟိုဝန်မူတွေထမ်းထားရတဲ့တခါကျတော့ကဟိုဟာတွေထည့်စကားပြောနေရတယ်လည်းမပြီးနိုင်ဘူး။ပြီးသေးရလား။အဲအခုတော့ခရီးဆုံးတဲ့ပုဂ္ဂိုလ်ကြတော့ဩယခုလက်ရှိခန္ဓာဝဉ္ကြီးချပြီးအေးပေါ့။မဆိုနိုင်ဘူးလား။အဲဒါကြောင့်ဘုရားဓမ္မတော့မဲ့ခင်မှတပါအားထားရလည်းမရှိဘူး သူမလည်းခရီးဆုံးခရီးဆုံးတဲ့တရားတန်လေးကခရီးကိုစကမ်းပတ်တဲ့တရားဆိုလိုက်မလားဒါကြောင့်တဲ့ဘုံသားကိုဘုရားသခင်ကိုရမေကြီးကဖြေတဲ့အခါမင်းကကွာတဲ့မင်းကဒီလောကကြီးမြဲသလားအဆရှိနေမင်းအဆကမဲခဲ့တာတွေဟာတဲ့ရုပ်ကိုမင်းကလောကထင်နေတာတဲ့ဝေဒနာလောကထင်နေတာသင်္ခါရ သင်ညာသင်္ခါရဝိညာဉ်တွေကိုလောကထင်နေတာလောကကြီးဟာမြဲသလားလို့သူကမေးတာအဲ့တော့ကွာနိဗ္ဗာန်ဆိုတာရုပ်ကုန်တာကွာဒီလောကဟုတ်သေးရလားလောကကြီးပြန်မဲ့ထွက်သွားအဲ့ဒါကြောင့်လောကုတ္တရာပဲခုသွားတယ်လို့ဆိုရင်ဟောလောကအဲ့ဒါကြောင့်မင်းမင်းကနိဗ္ဗာန်သိကျင်တယ်လို့ဆိုတော့မင်းကလည်းနိဗ္ဗာန်ဆိုတာယုတ်တိဟုသောတရားကုန်ပြီးဒီကလာလော့သွားသောကြောင့်အင်မတန်နဲ့နေတဲ့တရားကွာ ဝေဒနာကုန်ပြီးလွတ်မြောက်သွားတဲ့အတွက်အမှန်နဲ့နည်းတဲ့တရားပညာကုန်ပြီးလွတ်သွားတဲ့အတွက်လွတ်ရင်တော့ခန္ဓာငါးပါးကုန်ပြီးလွတ်မြောက်သွားတဲ့အတွက်အမှန်နဲ့နည်းတဲ့တရားတဲ့ငါဥမာပြလို့ရှင်မဟာသမုဒ္ဒရာမှာအနက်ဘလောက်လို့မရေတွက်နိုင်တယ်လို့ဂုံကြီးများအကျယ်ဘလောက်လို့မရေတွက်နိုင်တဲ့ဂုံတွေများတယ်လို့နိဗ္ဗာန်မှာဂုံသိမ့်များတယ်ကွာဖြေဖို့အမှန်ခက်တာတဲ့သဘောကျ အဲ့ဒီတော့နိဗ္ဗာန်ဟာတရားဓမ္မတို့အမှန်အဖြေခက်တယ်ဆိုတာမာသမုဒ္ဒရာနဲ့နဲတယ်လို့နည်းနည်းပြီးခက်ပါတယ်ဆိုတဲ့အဓိပ္ပာယ်မရှင်းသေးဘူးလားဒုက္ခတ attva တွေကိုယုံနာနေတ attva လောက်ထားတာယုံနာနေတ attva လောက်ထားတော့ဒီတ attva တွေပဲသွားတော့ဖြစ်သေးသလားမဖြစ်တော့ဘူးလားဆိုတော့ attva လုံးနေတာနိဗ္ဗာန်ဆိုတာယုံရောနိုင်ရောပုံပြီးချုပ်ငင်းသွားဘူးယုံနာကဘာတိစ္ဆာအဲဒုက္ခတိစ္ဆာခရီးကြီးကရဆဲမသွားဘူးလားအဲ့တော့ဒီ ယုံနာရှိတဲ့ပုဂ္ဂိုလ်သာသူကဒီပုဂ္ဂိုလ်ပဲသွားတော့ပဲမဖြစ်ပဲသေးသလားဖြစ်နေသလားဆိုတော့ဒါကနိဗ္ဗာန်ကိုဖြေရတော့မယ်ဆိုတော့ဒီယုံနဲ့မဲလို့ပဲရပါမရပါဘူးဝေဒနာနဲ့မဲလို့ပဲမရပါဘူးအဲစိတ်နဲ့မဲလို့ပဲမရပါဘူးခန္ဓာငါးပါးမဲရတာနဲ့မဲရပါအဲ့ဒါကြောင့်ယုတ်ကုန်ခြင်းကြောင့်နိဗ္ဗာန်กว่าဝေဒနာကုန်ခြင်းကြောင့်သင်ညာကုန်ခြင်းကြောင့်သင်္ခါရကုန်ခြင်းကြောင့်ဝိညာဉ်ကုန်ခြင်းကြောင့် ကုန်တယ်ဆိုတဲ့သဘောဒီဒကာရမတို့ဒုက္ခသစ္စာကြီးကုန်သွားတာဒုက္ခသစ္စာကုန်သွားသောကြောင့်အဲ့ဒါနိဗ္ဗာန်ပဲလို့မင်းပြောရမှာလေမင်းကယုံနေကြီးဒီပုဂ္ဂိုလ်ပဲသွားတယ်အဲဖြစ်သေးသလားမဖြစ်သေးဘူးလားဆိုတော့မင်းဘယ်နာလဲမလုံးနဲ့အမှန်တမ်းနဲ့ခန္ဓာ၅ပါးကုံဆုံးပြီးဒီကလာချုပ်ငိမ့်သွားတာမင်းကခန္ဓာနဲ့မင်းနေဘယ်နှလုံးလဲရိပ်မိလားဒါပြန်နိဗ္ဗာန်ဆိုတာခန္ဓာ သိရမင်းငိမ့်တာဆိုတာဒီနေ့ကပြောခဲ့တဲ့အတိုင်းမှတ်ဖို့ပဲနိဗ္ဗာန်ဆိုတာယနေ့တိုးပြောလိုက်တာခရီးဆုံးသောပုဂ္ဂိုလ်တို့ဤနေရာဌာနပဲနိဗ္ဗာန်ဆိုတာဒီအဲခန္ဓာသိရမင်းငိမ့်တာဒုက္ခသိရမင်းငိမ့်တာအဲခရီးဆုံးသောပုဂ္ဂိုလ်ဤနေရာမဟုတ်ဘူးလားအဲအာဟုရပြုလုပ်ထားသောပုဂ္ဂိုလ်ဤနေရာဟောမသိကြဘူးလားဒါကြောင့်ဒီနိဗ္ဗာန်သုံးမျိုးကိုဒကာဓမ္မတွေက နေလေးစားစားနဲ့မှတ်ထားခရီးဆုံးသောပုဂ္ဂိုလ်ရိနေရာသဘောကျလားအဲခန္ဓာလည်းသိမိလို့ငိမ့်တဲ့ပုဂ္ဂိုလ်နေပုဂ္ဂိုလ်ရိနေရာမစွနိုင်ဘူးလားသဘောကျပြီနော်ကောင်းပြီဒါဖြင့်ခရီးဆုံးသောပုဂ္ဂိုလ်ရိနေရာလောင်စာသိမိငိမ့်တဲ့နေရာမစွနိုင်ဘူးလားဒုက္ခခါသိငိမ့်တဲ့နေရာရောဆိုနိုင်တာပဲပြိဿသမုပ္ပါစေရကြီးပြတ်တဲ့နေရာဆိုရင် အင်းဒါဖြင့်သံဃာကိုချုံးလိုက်တဲ့နေရာဆိုရင်အကုန်နိဗ္ဗာန်ပြိယာဆုံးကုန်မဆုံးဘူးသဘောကျဒါဖြင့်ဓမ္မတို့ခရီးဆုံးအောင်လုပ်ဆိုတာကိုခရီးဖြတ်တဲ့မက်မလာရင်တော့မဖြစ်နိုင်ဘူးဆိုတော့ဒီဘက်ကလည်း စဉ်းစားကြည့်ဘဝိညာဉ်နာယောကလနာဖတ်တာဝေဒနာဆိုတာလေဒါကျွတ်တို့ခྱི་သိမ့်လျှောက်လာတော့ရဝိညာဉ်နဲ့သိရှိလိုက်နာယုံနဲ့သိရှိလိုက်မရှိဘူးလားပါလာနာသိရှင်လိုက်ကောဒါကျွတ်တို့လျှောက်လာတဲ့ခྱི་ဆိုရင်ရောအဲဒီဘက်ကမဲ့ကံမရဘူးဆိုတဏှာနဲ့သိရှင်နေဥပါဒဏ်နဲ့သိရှင်နေကံနဲ့သိရှင်နေဇာတိကရမရဏနဲ့သိရှင်နေလာအောင်ပါဒါကြောင့်ဇာတိကရမရဏပြီးတော့ဝိဇ္ဇာပစ္စယသင်္ခါရပြန်လှည့်မှာပဲ ဒါဖြင့်ခကြီးအဝိုင်းပြေးနေတဲ့ပုဂ္ဂိုလ်ဤဇတ်ထုတ်ကိုသိမ့်တာလည်းမဲ့ခဲတပည့်ကြအဝိုင်းပြေးနေတဲ့ခကြီးကွာဒုက္ခတွေသိမ့်ရဌာနလည်းမဲ့ပါဘူးအဲမက်ကပို့တဲ့နိဗ္ဗာန်ပေါ့ဗျာရှင်းမလားဒါဖြင့်ဒကာရမတို့ရုပ်လွတ်တဲ့နေရာဝေဒနာလွတ်တဲ့နေရာသင်ညာလွတ်တဲ့နေရာသင်္ခါရလွတ်တဲ့နေရာဝိညာဉ်လွတ်တဲ့နေရာခန္ဓာငါးပါးလွတ်မြောက်တဲ့နေရာနိဗ္ဗာန်ပဲရှင်းပြီနော်ကဲယနေ့ဒီရင်တော့ကြတယ်